တရားအထုတ်တဲ့ယောဂီများမှာအိန္ဒြေ၅ပါးထက်သန်အကောင်းစေရတယ်တဲ့အိန္ဒြေ၅ပါးထက်သန်အကောင်းမှတရားပြည့်စုံတယ်အိန္ဒြေ၅ပါးမထက်သန်မှုအာမကောင်းမှုဆိုလို့ရှိရင်တရားမပြည့်စုံနိုင်တရားမတွေ့နိုင်ဘူး အိန္ဒြေ၅ပါးဆိုတာတတ္တာဝိရိယတတိတမာတိပညာတတ္တာယုံကြည်မှုဖရာတရားတန်ခါယရဏသုံးပါးကိုယုံကြည်တယ်ယုံကြည်တာတာမန်ယုံကြည်တာမဟုတ်ဘူးခိုင်ခိုင်မြဲမြဲနဲ့နဲ့နဲ့နဲ့နားလေသဘောပေါက်ပြီးယုံကြည်တယ် အဲ့ဒီယုံကြည်မှုတတ္တာအားကောင်းရတယ်တဲ့ဝိရိယကြိုးစားရတယ်တဲ့ဝိရိယကလည်းပဲအိန္ဒြေတစ်ခုကြိုးစားမှုဘလောက်ကြိုးစားရမလဲဗဒါနအခြေအနေရအောင်ကြိုးစားရမယ် ပဋ္ဌာနာဆိုတာပါဇောက်ဓာအချက်ရေးချဒါနငေနပဋ္ဌာနာပဋ္ဌာနာဆိုတာယောဂီရဲ့လုံလဝိရိယပဋ္ဌာနာခေါ်တယ်အဲ့ဒီလုံလဝိရိယကြီးကြီးမားမားနဲ့အထုတ်နေတဲ့ယောဂီကိုပဋ္ဌာနိယလို့ခေါ်တယ်တော်ယုံတန်ယုံကြိုးစားတဲ့ယောဂီတော့ပဋ္ဌာနိယမခေါ် ဒီနေရင်ပြင်းပြင်းထန်ထန်ကြိုးစားတဲ့လုံလောက်ဝိရိယဟိုပဒါနခေါ်တဲ့အဲ့ဒီလုံလောက်ဝိရိယရှိတဲ့ယောဂီကိုပဒါနိယလို့ခေါ်တယ်အဲ့ဒီပဒါနိယခေါ်တဲ့ပြင်းပြင်းထန်ထန်အထုတ်တဲ့ယောဂီရဲ့အင်္ဂါယောဂီမှာပြည့်စုံရမယ့်အင်္ဂါလက္ခဏာကိုပဒါနိယအင်္ဂါလို့ခေါ်တာ ဒီနေ့ပြင်းပြင်းထန်ထန်အထုတ်တဲ့ယောဂီရဲ့အင်္ဂါပဒာနိယအင်္ဂါကိုစကလုံးနှလုံးတွဲခေါ်တော့ပဒာနိယင်္ဂါဒီနေ့ပြင်းပြင်းထန်ထန်ကြိုးစားအထုတ်သောယောဂီမှာပြည့်စုံရတဲ့အင်္ဂါများပဒာနိယင်္ဂါခေါ်တယ် အဲ့ဒီအင်္ဂါ၅ပါးရှိတယ်တဲ့ပဒာနိယအင်္ဂပဒာနိယင်္ဂဒီနေရင်ပြင်းပြင်းထန်ထန်ကြိုးစားအထုတ်တဲ့ယောဂီရဲ့အင်္ဂါ၅ပါးအဲ့ဒီအင်္ဂါ၅ပါးကနံပါတ်၁ကယုံကြည်ရတယ်တဲ့ခုနပြောတဲ့ဘုရားတရားတန်ခါယရဏသုံးပါးကိုမမိတ်မတုံယုံကြည်ရတယ်ကျမ်းမာရတယ်တဲ့ တရားရှုမှတ်နိုင်လောက်အောင်ကြားမှရတယ်ရှုမှတ်နိုင်လောက်အောင်မကြားမှဘူးဆိုရင်တော့ယောဂီအင်္ဂါမပြည့်စုံဘူးပေါ့ရှုမှတ်နိုင်လောက်အောင်ကြားမှရဖြောင်းမှရတယ်တဲ့ယောဂီမလိမ်မညာမကောက်မကျင်မစင်လဲရဘူးဖြောင်းမှရတယ်တဲ့ပြီးတော့ဟောပြောညွှန်ပြတာကိုနားလည်နိုင်လောက်တဲ့ အသိပညာရှိရတယ်တဲ့ဟောပြောညွှန်ပြတာကိုနားလည်နိုင်တဲ့အသိပညာရှိရင်နားလည်နိုင်တဲ့အတွက်သူစ조사ရင်조사သလောက်ခရီးရောက်တယ်ဟောပြောညွှန်ပြတာကိုနားလည်နှောင်လောက်တဲ့အသိပညာမရှိရင်တော့လည်းပဲနားမှမလဲတော့ဘယ်လိုမှအထုတ်လို့မရဘူးပေါ့နောက် အရေးအကြီးဆုံးကတော့ဝီရိယတဲ့ဘလို့ဝီရိယလဲဆိုခုနပြောတဲ့ဗราဏလို့ခေါ်ရတဲ့ဝီရိယတနည်းရင်ရင်ပြင်းပြင်းထန်ထန်ကြိုးစားအထုတ်တဲ့ဝီရိယအဲ့ဒီဝီရိယကိုပဒါနာခေါ်တယ်။ဒါဖြင့်ရင်ဘလောက်ကြိုးစားရမှာတော့ဆိုတော့အဲ့ဒီ ကြိုးစားမှုကလည်းအင်္ဂါ၄ပါးနဲ့ပြည့်စုံရတယ်တဲ့အင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ကြိုးစားအားထုတ်မှုဆိုရင်ဗဒာနာလို့နာမည်တက်လို့ရပြီတဲ့ပါမဝိရိယမဟုတ်ဒီတော့ဗဒာနိရခေါ်တဲ့ ပြင်းပြင်းထန်ထန်တင်းတင်းရအားထုတ်တဲ့ယောဂီရဲ့အင်္ဂအင်္ဂါဒီအင်္ဂါက၅ပါးတဲ့ဒါကိုပဓာနိယအင်္ဂပဓာနိယင်္ဂအတိဘေကတနေရင်ပြင်းပြင်းထန်ထန်အာထုတ်သောယောဂီ၌ပြည့်စုံရသောအင်္ဂါများဆို ယုံကြည်ကြမ်းမာဖြောင်းမှန်စွာပညာဝိရိယယုံကြည်ကြမ်းမာဖြောင်းမှန်စွာပညာဝိရိယပညာဝိရိယသို့ ယောဂီအင်္ဂါဤငါးပြာသေချာမှတ်ပါကြယောဂီအင်္ဂါဤငါးပြာသေချာမှတ်ပါကြ အင်္ဂါ၅ပါးပြည့်စုံညာတရားသေးချာယအင်္ဂါ၅ပါးပြည့်စုံညာတရားသေးချာယ အင်္ဂါ၅ပါးမစုံညာတရားမှမရတရားမှမရဆို 杨树。 ဘာခေါ်လဲပဒာနိယင်္ဂတရား၅ပါးပဒာနိယအင်္ဂါ၅ပါးဟုတ်လားပဒာနိယဆိုတာဘာတော့တင်တင်ရင်ရင်ပြင်းပြင်းထန်ထန်ကြိုးစားအားထုတ်သောယောဂီဟုတ်ကဲ့လား အင်္ဂါဆိုတာကအင်္ဂါပရဏိယအင်္ဂါဆိုတော့ဒါဖြင့်ဒီပရိသတ်ထဲမှာပဒာနိယဘယ်နှစ်ယောက်ပါသလဲ။ gain ပဒာနိယဆိုလို့ရှိရင်လက်ထောင်စံ မျောလင်းချက်မရှိဘူး hopeless ပရာဏိယတရားမှမပါဘူးပရာဏိယရဲ့အင်္ဂါနဲ့မပြည့်စုံတော့ပရာဏိယမဖြစ်ဘူးပေါ့မဟုတ်လားပရာဏိယရဲ့အင်္ဂါနဲ့ပြည့်စုံမှဖြစ်မှာပေါ့ဂိုင်းဒီနေ့အထိတော့မဖြစ်သေးဘူးဂိုင်းနက်ဖြန်ဆိုရင်တော့ဟမ် ဖြစ်မလားနဲ့ပြန်ဆိုရင်ဖြစ်မယ်နော်ဒီတော့အဲ့ဒီပဓာနိယရဲ့အင်္ဂါဘယ်နှပါရှိတော့ပါပါတော့မဟုတ်ပါဘူးတစ်ခုစီပြောပါ ပြင်းထန်တဲ့ဝိရိယဆိုတာဘလောက်ပြင်းထန်မှာတော့အတိုင်းတာကဲဒါဖြင့်အဲ့ဒီဝိရိယရဲ့အင်္ဂါမြတ်စွာဘုရားဟောထားတာရှိတယ်ဆိုအယောဘောတွင်အယေတင် အကျော်မြင်သာကြံပါစေအယိုးဘောတွင်အရေးတင်အကျော်မြင်သာကြံပါစေ သွေတာခန်း6သွေတာခန်း6လူရုပ်ပြောက်လူရုပ်ပြောက်ပိန်6ပြားချဖြစ်ပါစေပိန်6ပြားချဖြစ်ပါစေသွေတာခန်း6သွေတာခန်း6လူရုပ်ပြောက်လူရုပ်ပြောက်ပိန်6ပြားချဖြစ်ပါစေပိန် မြတ်ဆုံးဒုက္ခမရကမထဓမ္မေမှတ်မလေအမြတ်ဆုံးဒုက္ခမရကမထဓမ္မေမှတ်မလေ စတုရင်ကဝိရိယဗုဒ္ဓမြတ်စွာဟောမိန်ချွေစတုရင်ကဝိရိယဗုဒ္ဓမြတ်စွာဟောမိန်ချွေ တုရင်္ဂဝိရိယဆိုတာဘာအဓိပ္ပာယ်အင်္ဂါ၄ပါးနဲ့ပြည့်စုံသောဝိရိယအဲ့ဒါဗဒါနခေါ်ရမယ်ဝိရိယတဲ့အဲ့ဒီအင်္ဂါ၄ပါးနဲ့ပြည့်စုံပြီဆိုရင်အဲ့ဒီဝိရိယကိုဗဒါနလို့ခေါ်တယ်ပါဇဝေပါဒေါချေချတာနငေနာ အဲ့ဒီပဒါနာဆိုတဲ့ဝိရိယရှိတဲ့ယောဂီကိုပဒါနိယလို့ခေါ်တယ်ဒီတော့အဲ့ဒီစတုရင်ကဝိရိယခေါ်တဲ့ဝိရိယအင်္ဂါ၄ပါးနဲ့ပြည့်စုံမပြည့်စုံကိုကိုကိုပြန်ကြည့်စမ်းပါယောဂီတို့အသီးအသီးကိုကိုကိုပြန်ကြည့်စမ်းပါ အဲ့ဒီအင်္ဂါနဲ့ပြည့်စုံမလားအဲလို့ဆိုရင်တော့နီးပြီပေါ့ဟုတ်လားနီးပြီပေါ့အဲ့ဒီအင်္ဂါ၄ပါးကဘယ်ဟာလဲ သွေးအသားတွေခြောက်သွားတော့ပိန်တာပေါ့မဟုတ်လားအသွေးတွေခြောက်သွားတော့ခြောက်သွားတာပေါ့ဒါကြောင့်ပိန်ခြောက်အဲ့ဒါလို့ဆိုတော့ကြည်လိုက်ရင်ပြားချနေပြီပေါ့ရက်တောင်မဟုတ်လား အယိုးပေါ်မှာအယိုးတွေဖျို့ဖျက်ကျဲမသွားအောင်ဆိုင်ထားတဲ့အကျော်မြင်လေးတွေပဲရှိပါစေတဲ့အဲ့ဒီအယိုးပေါ်မှာရောအကျော်မြင်ကြားထဲမှာရောဘာအသာမှမရှိပါဘူးအသားတွေလည်းခမ်းချောက်သွားပါစေတဲ့သွေးတွေလည်းမရှိပါဘူးဘာသွေးမှမရှိပါဘူးတဲ့သွေးတွေလည်းခမ်းချောက်သွားပါစေတဲ့အယိုးရဲ့အကျော်ရဲ့ အဲ့ဒါကြီးမထိုးလင်းတာမနာရအောင် အပေါ်ကအရေပြားလေးဖုံးထားပါတဲ့အရေပြားလေးတော့ဖုံးထားလိုက်သေးတယ်အသွေးအသားတွေတခုမှမရှိပဲနဲ့ခန်းချောက်နေခြင်းခန်းချောက်သွားပါစေတဲ့မြတ်စွာဘုရားဒုက္ခရစရိယာကျင့်တဲ့ပုံတွေ့ဘူးလားအဲ့လိုပေါ့ အဲ့ဒါစတုရဏဝီရိယပဲအယိုးဘောတွင်အရေတင်အကျော်မြင်သာကြံပါစေသွေးသာခန်းချောက်လူရုပ်ပြောင်းပိန်ချောက်ပြားချဖြစ်ပါစေအဲ့ဒါမြတ်စွာဘုရားအရှင်မောက္ကလံကိုခေါ်တဲ့ဝီရိယရဲ့အင်္ဂါပဲ ကဲနှစ်ပြန်ကစပြီးအဲ့ဒီအင်္ဂါနဲ့ပြည့်စုံအောင်ကြိုးစားနောက်တနင်္ဂနွေကျတော့ကြည့်မယ်ဘယ်နဲ့အဲ့ဒီအင်္ဂါနဲ့ပြည့်စုံလားမပြည့်စုံဘူးလားဆိုတာဟာကြည့်ရမယ်နောက်တနင်္ဂနွေကျတော့အဲ့ဒီအင်္ဂါနဲ့ပြည့်စုံပြီဆိုရင်တော့ဒီယောဂီတရားတွေ့နေပြီလို့ဆုံးပြနိုင်တယ်အဲ့ဒီအင်္ဂါနဲ့မပြည့်စုံနေဘူးဆိုရင်တော့ မတွေ့သေးဘူးလို့ဆုံးပြဒီတော့ယုံကြည်မှုတတ္တာခိုင်မြဲတဲ့တတ္တာနဲ့ကြိုးစားပြီဆိုတဲ့အခါကျတော့အင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဝိရိယဖြစ်တယ်ယုံကြည်မှုကအာသေးနေရင်တော့အင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဝိရိယအခြေအနေရောက်အောင် အမထုတ်နိုင်မှုတော်ယုံရောယုံမစားကောင်းတောက်ကောင်းနေလို့ စားကောင်းတော့ကောင်းယုံမဲ့အထုတ်တော့အဲ့ဒါတော့ပဒာနိယမဟုတ်ဘူး။ဘာကြောင့်အဲ့ဒါလောက်ပဲအထုတ်တယ်လဲဆိုတော့ယုံကြည်မှုတတ္တာအာသေးနေသေးလို့တဲ့အယုံကြည်မှုတတ္တာအာကောင်းလာရင်တော့စတုရင်ကဝိရိယနဲ့ပြည့်စုံအောင်အထုတ်ပြီ။အဲ့ဒါလိုအထုတ်ပြီဆိုလို့ရှိရင်တော့အဲ့ဒီယောဂီမရှုမှတ်နိုင်တဲ့တရားရှိပါမလား။ အဲ့ဒီယောဂီမရှုမှတ်နိုင်တဲ့ယုတ်မရှုမှတ်နိုင်တဲ့နာရှိမလားရှိပါဘူးအဲ့ဒါလို့ဆိုလို့ရှိရင်နိုးနေသမျှတစ်ချိန်လုံးသူရှုမှတ်နိုင်တာကြီးမဟုတ်ပဲဘူးလားအဲ့ဒါလို့ဆိုတော့ရှုမှတ်မှုချင်းသူမဆက်ဆက်မိဘူးလားအဲ့ဒီဆက်ဆက်တာကိုသာတစ္ဆကိရိယာယတမ္ပါဒေတိလို့ပြောတာသာတစ္ဆကိရိယာယ မနာမယအခြားအပြတ်မရှိပဲဒလဇတ်ရှုမှတ်ပွားများအထုတ်ခြင်းဖြင့်လဲတမ္ပါဒေတိတရားပြည့်စုံစေ၏တဲ့ရှုမှတ်မှုခြင်းဆက်ဆက်မိအောင်နိုးနေသမျှအထုတ်တာအခဏဝိရိယရှိရင်ရှုမှတ်မှုကဆက်ဆက်တော့တာပဲရှုမှတ်မှုဆက်ဆက်ရင်တတိအိန္ဒြေအားကောင်းတာပေါ့ယုံကြည်မှုတတ္တအိန္ဒြေကောင်းတော့အားကောင်းတော့ ကြိုးစားမှုဝိရိယအိန္ဒြေအားကောင်းတယ်ကြိုးစားမှုဝိရိယအိန္ဒြေကောင်းတော့အားကောင်းတော့ရှုမှတ်မှုတတိအိန္ဒြေဆက်ဆက်မိတာပေါ့ရှုမှတ်မှုတတိအိန္ဒြေဆက်ဆက်မိပြီအားကောင်းပြီဆိုတော့စိတ်တည်ငြိမ်မလားပြန့်လွယ်မလားအဲတည်ငြိမ်တဲ့တမာတိအိန္ဒြေအားကောင်းရော စိတ်တည်ငြိမ်ပြီဆိုရင်တည်ငြိမ်တဲ့စိတ်ထဲမှာ ရှိတဲ့ဉာဏ်ဟာတုံးနေမလားထက်နေမလားအဲထက်နေပြီဆိုလို့ရှိရင်ရုပ်တဘာဝအမှန်တိုင်းဒီဉာဏ်ကသိသွားတယ်နာမ်တဘာဝအမှန်တိုင်းဒီဉာဏ်ကသိသွားတယ်အဲလိုသိတာဟာပညာသိတာကိုပညာခေါ်တာမဟုတ်လား ရုပ်ရဲ့အဖြစ်ပြက်သိတယ်မမြဲတာသိတယ်စိတ်နံရဲ့အဖြစ်ပြက်သိတယ်မမြဲတာသိတယ်အဲ့ဒါပညာဖြစ်ချီပြက်ချီနဲ့မဟုတ်မတည်မြဲဘူးလို့သိတယ်မတည်မြဲတဲ့အတွက်ဆင်းရဲတဲ့အာတွေပဲမကောင်းတဲ့ရုပ်တွေမကောင်းတဲ့နာမ်တွေပဲလို့ဒီလိုသိတယ်ဒုက္ခသိတာဒါကြောင့်မလို့တည်မြဲနေတဲ့ပုဂ္ဂိုလ်သတ္တဝါအနေနဲ့ လည်းမရှိဘူးမပြတ်ဖြစ်ပြက်ပြီးပြောင်းလဲနေတဲ့ယုံနာပဲရှိတယ်တည်မြဲနေတဲ့အသက်ဝိညာဉ်ပုဂ္ဂိုလ်တ attva ဆိုတာလည်းမရှိဘူးမပြတ်ဖြစ်ပြက်ပြောင်းလဲနေတဲ့ရုပ်အစဉ်နာအစဉ်မျှပဲရှိတယ်လို့လည်းသိသွားအဲ့ဒါအနတ္တကိုသိတာအနတ္တတည်မြဲနေတဲ့အသက်ဝိညာဉ်အတ္တပုဂ္ဂိုလ်တ attva မဟုတ်တဲ့သဘောပဲ အဲ့လိုသွားသေးတော့အဲ့ဒီအသေးတွေပညာအဲ့ဒီဝိပဿနာပညာတွေတဆင့်နဲ့တဆင့်ရင်းတန်လာပြီဆိုတဲ့အခါကျတော့တဖြည်းဖြည်းမဲ့ပညာဖူပညာအထိဆိုင်သွားတယ်မဲ့တိဖူတိထိဆိုင်သွားတယ်အဲ့ဒါပညာအိန္ဒြေအားကောင်းတာယုံကြည်မှုတတ္တာအိန္ဒြေအားကောင်းတော့ကြိုးစားမှုဝိရိယအိန္ဒြေအားကောင်းတယ် ကြိုးစားမှုဝိရိယအိန္ဒြေကောင်းအာကောင်းတော့ရှုမှတ်မှုတတိအိန္ဒြေအာကောင်းတယ်ရှုမှတ်မှုတတိအိန္ဒြေအာကောင်းတော့စုစိုက်တည်ငြိမ်မှုတမာတိအိန္ဒြေအာကောင်းတယ်စုစိုက်တည်ငြိမ်မှုတမာတိအိန္ဒြေအာကောင်းတော့ယုတ်သဘောနံသဘောသိမှုပညာအိန္ဒြေအာကောင်းတယ်အဲ့လိုအာကောင်းပြီဆိုလို့ရှိရင်မဲ့အသည်ဖို့သည်မဲ့ပညာဖို့ပညာအထီးရမှာစကြသည် ဒါကြောင့်အဲ့ဒီအိန္ဒြေ၅ပါးထက်သန်အားကောင်းအောင်ကြိုးစားရတယ်တဲ့အထူးကြိုးစားဖို့မလိုပါဘူးနိုးနေသမျှတစ်ဖြည့်လုံးရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းမလွတ်ရမလဲရမလတ်ရအောင်ရှုသိနေပြီဆိုလို့ရှိရင်ဒါအိန္ဒြေ၅ပါးလုံးထက်သန်အားကောင်းလာတာပါပဲအဲ့ဒါရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းဘာရုပ်ပဲဖြစ်ဖြစ် ရွေရှားရုပ်ပဲဖြစ်ဖြစ်လှုပ်ရှားရုပ်ပဲဖြစ်ဖြစ်ဖောင်းရုပ်ပဲဖြစ်ဖြစ်ပိန်ရုပ်ပဲဖြစ်ဖြစ်ကိုယ်ရုပ်ဆန်းရုပ်ပဲဖြစ်ဖြစ်ပူရုပ်အေးရုပ်ပဲဖြစ်ဖြစ်ဖြစ်သမျှကိုမလွတ်ရအောင်ရှုသိနေပြီဆိုလို့ရှိရင်အဲ့ဒီအိန္ဒြေ၅ပါးလုံးအကောင်းတာပဲအဲ့ဒါလို့ရှုသိနေဖို့ပဲရည်ကြည်တယ်အဲ့ဒါလို့အကောင်းလာပြီဆိုလို့ရှိရင်သိမှုပညာရုပ်သဘောနံသဘောသိတယ်ခန္ဓာကိုယ်ရုပ်သဘောတည်တယ် စိတ်နံသဘောတည်တယ်တနည်းပြောရင် ဥပါဒာနဲ့ခန္ဓာ၅ပါးရဲ့အမှန်တဘာဝကိုသိတယ်ရုပ်သဘောနံသဘောသိတယ်ဆိုတာဥပါဒာနဲ့ခန္ဓာ၅ပါးရဲ့သဘောသိတာပဲအတူတူပဲရုပ်ကိုရူပခန္ဓာရုပ်ဥပါဒာနဲ့ခန္ဓာလို့ခေါ်လိုက်တယ်နာငိုတော့၄စုခွဲပြီးတော့ခံစားမှုကိုဝေဒနာခန္ဓာလို့ခေါ်လိုက်တယ်မှတ်သားမှုကိုသိဉ္ဇခန္ဓာလို့ခေါ်လိုက်တယ် စိတ်စောပြုလုပ်အားထုတ်မှု စေတနာကောင်းဆောင်တဲ့စိတ်သဘော90စေတသိက်90ကိုတော့သင်္ခါရခန္ဓာလို့ခေါ်လိုက်တယ်။အာယုံကိုသိယုံမြသိယုံမြသဘောလေးစိတ်ကိုတော့ဝိညာဉ်နဲ့ခန္ဓာလို့ခေါ်လိုက်တယ်။ရှုတိုင်းရှုတိုင်းဟာအဲ့ဒီခန္ဓာ၅ပါးလုံးပါဝင်နေတာကြီးပဲ။မပါဝင်တာမရှိဘူး။စိတ် စိတ်ကိုရှုတဲ့အခါနံတရားကို ရှုတဲ့အခါတော့၄ပါးပဲပါတာပေါ့လေရုပ်ကိုရှုတဲ့အခါတော့၅ပါးလုံးပါတယ်နံတရားရှုတဲ့အခါလဲအမှန်တော့ရှုမှုကိစ္စပြီးတာကတော့၅ပါးလုံးရှုတာရှုတဲ့ကိစ္စပြီးတယ်ဘယ်လိုလဲဆိုတော့ဥပမာတစ်ခုခုကိုမြင်လိုက်ပြီဆိုလို့ရှိရင်မြင်နေမြင်နေမြင်နေနဲ့ရှုတယ် ကြည့်ရင်လည်းကြည့်တယ်ကြည့်တယ်ရှုတယ်မြင်တယ်မြင်တယ်ကြည့်တယ်ကြည့်တယ်ရှုတယ်မြင်တာဟာယုတ်ကမြင်တာလားစိတ်ကမြင်တာလားအဲဒါကြောင့်မလို့မြင်သိစိတ်လို့ခေါ်တယ်မဟုတ်လားသို့တော့လည်းပဲစိတ်ကမြင်တယ်ဆိုတော့စိတ်ကြည်တက်တက်မြင်လို့ရသလားဆိုမြင်စရာ အစင်လည်းရှိရတယ် မြင်အောင်ကူညီပေးတဲ့မျက်စိလည်းရှိရတယ်အဲ့ဒီရုပ်မပါရဘူးလားပါရတော့မြင်နေမြင်နေလို့ရှုတဲ့အခါမြင်စိတ်ရှုတာလည်းဟုတ်တယ်မြင်ရတဲ့အစင်းနဲ့မြင်အောင်လုပ်ပေးတဲ့မျက်စိကူညီပေးတဲ့မျက်စိကိုလည်းရှုချက်ရှုမှုကိစ္စမပြေးဘူးလားပြေးတော့အဲ့ဒီမြင်ရတဲ့အစင်းရုပ်ရဲ့ မြင်အောင်လုပ်ပေးတဲ့မျက်စိရဲ့ဒီနှစ်ခုကယုတ်လားနံလားအဲ့ဒါရူပခန္ဓာပေါ့မဟုတ်ဘူးလားယုတ်ဥပါဒာနဲ့ခန္ဓာအဲ့တော့ရှုတဲ့စိတ်ထဲမှာမြင်တယ်မြင်တယ်လို့ရှုတော့ဘာလို့မြင်တယ်လို့ရှုတယ်လဲလို့ဆိုမြင်လို့ပဲမြင်တယ်လို့ရှုတာမဟုတ်ဘူးလားမမြင်မဲနဲ့မြင်တယ်လို့ရှုလား အဲ့တော့မြင်တယ်ဆိုတဲ့ကစိတ်ကလေးကအစင်းကို မြင်သိသွားမသိဘူးလားအဲ့ဒါကစိတ်သိလိုက်တဲ့အခါကျတော့အဲ့ဒီအစင်းလေးကိုမှတ်သားတဲ့သဘောလေးကို မပါဘူးလားအဲ့ဒါကသိညာဥပါဒာနဲ့ခန္ဓာပေါ့ခုနအာယုံကိုသိလိုက်တဲ့အစင်းကိုသိလိုက်တဲ့စိတ်ကလေးကဝိညာဉ်နဲ့ခန္ဓာ အဲ့ဒီအာယုံကိုမှတ်သားလိုက်တာကသင်ညက်ခန္ဓာအဲ့ဒီမြင်ရတဲ့အစင်းလေးကို ကောင်းတယ်မကောင်းဘူးလို့ခံစားလိုက်တာက ဝေဒနာခန္ဓာအဲ့ဒီဟာလေးကိုသိတဲ့အခါကျတော့အာယုံနဲ့စိတ်နဲ့တွေးတဲ့ဖတ်တာကောမပါဘူးလားကြည်တဲ့ကြည်တဲ့အခါမြင်အောင်စိတ်ဆိုပေးတဲ့စေတနာကောမပါဘူးလား အဲ့ဒီအာယုံမတည်ငြိမ်နေတဲ့ဧကဂရာကိုမပါဘူးလားအဲ့တော့အဲ့ဒီဖတ်သစေတနာဧကဂရာဆိုတာတွေကဘာခန္ဓာတော့သင်္ခါရခန္ဓာဟုတ်တယ်မဟုတ်လားအဲ့ထဲမှာအာယုံကိုသဘောကျမိပြန်လောဘပါလာပြန်ရော သူကလည်းသင်္ခါရခန္ဓာဟုတ်တယ်မဟုတ်လားအာယုံကိုမနစ်မြုပ်ပြန်တော့ဒေါသပါမလာဘူးလားပါလာတော့သူကလည်း သင်္ခါရခန္ဓာဟုတ်ကဲ့လားအစရှိသည်ဖြင့်မြင်စိတ်ကိုရှုတာကတော့မြင်စိတ်ကိုမြင်တယ်မြင်တယ်လို့ရှုတာပဲမြင်စိတ်ကိုရှုတော်လည်းပဲအဲ့ဒီမြင်စိတ်ဖြစ်ဖို့ရာအတွက်ကမြင်စရာအစင်းရုပ်ရဲ့မြင်အောင်လုပ်ပေးတဲ့မျက်စိရုပ်ရဲ့သူတို့ကပါရသေးတော့မြင်တယ်လို့ရှုရင် မြင်စရာအဆင့်ရှုပြီးသားလည်းဖြစ်တယ်မြင်အောင်လုပ်ပေးတဲ့မျက်စိကိုရှုပြီးသားလည်းဖြစ်တယ်ယုတ်အဲ့ဒီရှုတဲ့စိတ်ထဲမှာရှုတဲ့စိတ်ထဲမှာရော မြင်တဲ့စိတ်ထဲမှာရောမြင်သည့်ရှုသည့်ဝိညာဉ်နဲ့ခန္ဓာပါတယ်မှတ်သားတဲ့သိဉ္ဇခန္ဓာပါတယ်ခံစားတဲ့ဝေဒနာခန္ဓာပါတယ် အဲ့ဒါမှတပါကြံနဲ့ဖတ်တာစေတနာဧကဂရာစတဲ့သင်္ခါရခန္ဓာတွေကိုမပါဘူးလားပါတော့ရှုတယ်ဆိုလို့ရှိရင် ခန္ဓာ၅ပါးပါဝင်ပြီးတော့ဖြစ်ပွားတယ်အဲ့ဒါကိုသိတယ်အဲ့ဒါကိုသိပြီဆိုလို့ရှိရင်လည်းနာမရူပပရိစေဒဉာဏ်နာနဲ့ရုပ်ရဲ့သဘောကိုသိတယ်ဟုတ်ကဲ့လား မသိဘူးလားသိပါတယ်ကိုကဒီလိုခန္ဓာ၅ပါးကို ခွဲကြပြီး နားထောင်မထားသဘောပေါက်မထားဘူးဆိုလို့ရှိရင်တော့မသိဘူးပေါ့နားထောင်ထားသဘောပေါက်ထားတယ်ဆိုရင်တော့အော်ဒီထဲမှာဒါပါဝင်တာပဲဆိုတာသိနေတာပဲဆိုလိုတာကယုံနဲ့နာမ်ကို ရှုတယ်ဆိုတာခန္ဓာ၅ပါးရှုတာပဲဒါပြောတာမဟုတ်ဘူးလား ခန္ဓာ၅ပါးရှုတာပဲဒီတော့အဲ့လိုရှုမှုတတိအားကောင်းပြီဆိုလို့ရှိရင်တော့အရှုကံအစင်းကိုရှုရင်အစင်းပေါ်မှာစိတ်တည်ငြိမ်ပြီဟောအစင်းကိုမြင်တဲ့စိတ်ကိုရှုတော့မြင်စိတ်ပေါ်မှာစိတ်တည်ငြိမ်ပြီဒီလိုမဟုတ်လို့ယုတ်ခန္ဓာရှုရင် ဖောင်းတာရှုရင် ဖောင်းတာပါစိတ်တည်ငြိမ်မှုများလား ကြွားတာရှုရင်ကြွားတာပေါ်မှာစိတ်တည်ငြိမ်မှုများလာပြီပူတာရှုရင်ပူတာပေါ်မှာစိတ်တည်ငြိမ်မှုများလာပြီအဲ့ဒီစိတ်ပိုးပိုးတည်ငြိမ်လာတာတမာရီအာကောင်းလာတယ်။ဘာကြောင့်လဲရှုမှုတတိအာကောင်းလို့ရှုမှုတတိအာကောင်းတော့အဲ့ဒီအရှုခံပူမှုအေးမှုလှုပ်ရှားမှုထောက်ရွေရှားမှုတွေပေါ်မှာ စိတ်ကပိုးပိုးတည်ငြိမ်လာတဲ့တည်ငြိမ်လာပြီဆိုရင်သိလာပြီမတည်ငြိမ်သေးရင် မသိသေးဘူးတည်ငြိမ်လာပြီဆိုလို့ရှိရင်တည်ငြိမ်တဲ့စိတ်ထဲမှာကိလေသာနိဝရဏရှိသလားမရှိဘူးလားမရှိတော့စိတ်ကစင်ကြဲမနေဘူးလားစင်ကြဲနေတော့တန်ကြီးပြောင်နေတဲ့ဓာတ်နဲ့မတူဘူးလားတန်ကြီးပြောင်နေတဲ့ဓာတ်များဘယ်လိုနေလဲ ထက်လာတဲ့ဘယ်ဟာပဲခုတ်လိုက်ခုတ်လိုက်တိကနေတိကနေကိုပြက်ပြက်သွားတယ်ဟုတ်တယ်မဟုတ်လားအဲ့တော့ဒီစိတ်ထဲမှာ ပါတဲ့အသိဉာဏ်ကလည်းအဲ့ဒီဓာလို့ထက်နေတဲ့အတွက်ဖောင်းနာရှူရင်ဖောင်းရုပ်ရွေရှားမှုသဘောကိုသိလိုက်တယ်ပိန်နာရှူလည်းပိန်ရုပ်ရွေရှားမှုသဘောကိုသိလိုက်တယ်နောက်ဖောင်းရုပ်ဖြစ်လာတာလည်းသိတယ်ပျောက်သွားတာတတိတည်းနောက်တစ်ဖောင်းဖြစ်လာတာလည်းသိတယ်ပျောက်သွားတာလည်းသိတယ် ပိန်နာမှာလည်းနောက်တစ်ပိန်ပေါက်ဖြစ်လာတာလည်းသိတယ်ပျောက်သွားတာလည်းသိတယ်ဖြစ်မှုပြက်မှုတွေသိသိသိသိသွားတာဟာထက်လို့လားတုံးလို့လားအဲ့ဒါဝိပဿနာအသိဝိပဿနာပညာဝိပဿနာဉာဏ်မဲမဟုတ်လားအဲ့ဒါလို့စိတ်ထဲမှာကိလေသာនិဝရဏမရှိလို့စိတ်ဖြူစင်တဲ့အခါ အဲ့ဒီဖြူစင်တဲ့စိတ်ထဲမှာပါတဲ့ဉာဏ်ကထက်နေတော့ရုပ်တဘာဝနာမ်တဘာဝကိုသိလာတယ်အဲ့ဒီအသိဟာဝိပဿနာပညာဝိပဿနာဉာဏ်ပဲအဲ့ဒီအသိရဖို့အာထုတ်နေတာအဲ့တော့သိမှပဲမှန်တယ်ပြည့်စုံတယ်မသိသေးဘူးဆိုလူသေးတယ်။တာမန်စိတ်တည်ငြိမ်ုံနဲ့ရှုမှတ်လို့ကောင်းနေုံနဲ့ ငြိမ်နေုံနဲ့ဒါမပြည့်စုံသေးဘူးလိုသေးတယ်ဘာကြောင့်လဲမသိသေးလို့အဲ့လိုသိတာမှနှမျိုးသိတယ်နှဆင့်သိတယ်တဆင့်ကသဘာဝလက္ခဏာသိတယ်တဆင့်ကပါမင်ညလက္ခဏာသိတယ်ရှုလို့သမာဓိအားကောင်းတဲ့အခါမှာသိတာနှဆင့်သိတယ်တဆင့်ကသဘာဝလက္ခဏာသိတယ်တဆင့်ကပါမင်ညလက္ခဏာသိတယ် တဘာဝလက္ခဏာဆိုတာရုပ်အသေးသေးနာ အသေးသေးမှာတခြားရုပ်တခြားနာနဲ့မဆိုင်မဲ့သူတက်တက်နာအဲ့ဒီရုပ်အဲ့ဒီနာနဲ့သာဆိုင်တဲ့ကိုယ်ပိုင်ပင်ကိုယ်ရင်းသဘောကိုတဘာဝလက္ခဏာလို့ခေါ်တယ်တခြားယုံနာနဲ့မဆိုင်မဲ့မိမိနဲ့သာဆိုင်တဲ့ကိုယ်ပိုင်ပင်ကိုယ်ရင်းသဘာဝကိုယ်ပိုင်သဘာဝပင်ကိုယ်ရင်းသဘာဝ အဲ့ဒါကိုသဘာဝလက္ခဏာခေါ်တယ်ဥပမာလောဘဆိုကြပါစို့လောဘဆိုတာလိုချင်တာတမေတ္တာနှစ်သက်တာတွေ့တာတာဒါကိုလောဘခေါ်တယ်မဟုတ်လားအဲ့ဒီလောဘမှာသူရဲ့ကိုယ်ပိုင်သဘောကဘာရှိတော့ဘာသဘောရှိတော့ လိုချင်တဲ့သဘောပေါ့မဟုတ်လားညစ်ကပ်နေတဲ့သဘောလိုချင်စရာအာယုံပေါ်မှာညစ်ကပ်နေတဲ့သဘောဟာလောဘရဲ့ကိုယ်ပိုင်သဘောပဲဒေါသမှာအဲ့ဒီသဘောရှိလားမောဟမှာကောအဲ့ဒီသဘောရှိလားမာနမှာကောအဲ့ဒီသဘောရှိလားမရှိတော့လိုချင်စရာအာယုံပေါ်ညှိတွယ်ညှိကပ်နေတဲ့သဘောဟာဘယ်သူရဲ့ကိုယ်ပိုင်သဘောလဲ အဲ့ဒီလောဘရဲ့အာယုမှညှိကန်နေတဲ့ကိုယ်ပိုင်သဘာဝပင်ကိုယ်ရဲ့သဘာဝကိုကျမ်းဂန်ကမြောင်နှဲစေးနဲ့တူတယ်လို့ဥပမာပြုတယ်ရှေးကအိန္ဒိယမှာထင်ရှားတဲ့ဟာကိုထုတ်ပြီးတော့မြောင်နှဲစေးလို့ပြောတာပါပဲမက္ကတာ၄ပါတဲ့ ဒါပေမဲ့ဗမာပြည်အနေနဲ့ဆိုလို့ရှိရင်တော့ငှက်နှဲစေးပေါ့ငှက်ထောင်တဲ့အခါမှာ အသုံးပြုတဲ့သစ္စည်းလေညောင်စည်းတို့ဘာတို့လေဟိုတဲ့တက်ကိုင်းလေးနှင်းနားနေကြတက်ကိုင်းလေးကိုညောင်စည်းနဲ့တုတ်ထားလိုက်တုတ်ထားပြီးအဲဒီမှာအစာလေးတစ်ခုခုတွဲလောင်းချထားလိုက်တယ်ငှက်ကလေးကလာရောလာတဲ့အခါကျတော့အဲ့ဒီတက်ကိုင်းလေးကိုနားလိုက်ရော ဘာဖြစ်သွားအဲကတ်နေတဲ့အခါကျတော့မြက်ကလေးကဖြတ်ဖြတ်ဖြတ်ဖြတ်နဲ့မယုံဘူးလားယုံတဲ့အခါကျတော့ခြေတော့တင်ကတ်သလားအတောင်မှာကတ်သွားရောဟုတ်ကဲ့လားအတောင်မှာကာယကနေပြီးအာပြုယုံလိုက်တဲ့အခါကျတော့ခန္ဓာကိုယ်ပါကတ်သွားရောအဲ့ဒါကိုပြောတာ မြောက်နှဲစေဆိုတာစာကောမြောက်နှဲစေလူရင်းကတော့ငှက်ထောင်တဲ့သစ္စည်းပြောတာအဲ့ဒါနဲ့ဒူတယ်တဲ့လောဘရဲ့ပင်ကိုရင်းသီးသန့်သဘောကညှိနေကပ်နေတာပဲတဲ့ဒါကြောင့်မလို့ပဲတချို့မှာညှိနေကပ်နေခွာမရတာနဲ့ပါသွားတာမရှိဘူးလားဘယ်တော့မှ ဟမ်ဘယ်မှာတွေ့ဘူးတော့အများကြီးပါပဲဖေဟာမဟုတ်လားခွာမရလို့ပါသွားတာတွေအများကြီးမဟုတ်ဘူးလားအများကြီးပဲအခုလဲကိုကသတိမထားလို့ပါခွာမရလို့မလို့အဲ့ဒါကတ်နေတာဗမာပြည်မှာတော်တော်များများရှိတာပဲ တွေ့ဘူးလားဘယ်မှာတော့ကလကလထိုင်နဲ့ဖင်နဲ့ကန်တာလေဟမ်ဘယ်မှာလဲဟမ်တွေ့ဘူးလားကလထိုင်နဲ့ဖင်နဲ့ခွာလို့ကိုမရဘူးဖြစ်နေတာမတွေ့ဘူးလားဘယ်မှာတော့ ဟော TV ထဲမှာအေးဟုတ်တယ် TV ထဲမှာအဲ့ဒါလောဘရဲ့သဘောပဲတဲ့လောဘရဲ့ပင်ကိုရင်းသဘောလူချင်းတဲ့သဘောညှိကပ်တဲ့သဘောဒါလောဘရဲ့ပင်ကိုရင်းသဘောအဲ့ဒါကိုသဘာဝလက္ခဏာလို့ခေါ်တယ်။ဘာကြောင့်လဲဆိုဒီသဘောဟာလောဘတဥသိနဲ့သာသက်ဆိုင်တယ်တခြားယုတ်တခြားနာနဲ့မသက်ဆိုင်လို့ တမိမိရဲ့ဘာဝသဘောတဘာဝလောဘသည်ဟူသောမိမိရဲ့ပင်ကိုယ်ရင်းသဘောတဲ့တရားဆိုတာလောကသဘောတဘာဝတွေကိုတရားလို့ခေါ်တာမဟုတ်လားအခုလည်းပဲကလထိုင်နဲ့ကပ်နေတယ်ဆိုတာလောကသဘောတဘာဝပဲမဟုတ်လားမဟုတ်ဘူးလားဒီတော့ဟို အဲ့ဒါသဘောမပေါက်ဘူးဆိုလို့ရှိရင်တော့တချို့ကပြောရင်ပြောမှာပေါ့ဆရာတော်ကလည်းတရားဘယ်ဟိုဘယ်ရောက်ရောက်သွားလဲမသိပါဘူးတို့ဟုတ်ဘူးလားတရားတရားတွေပဲရောက်တော့ပေါ့အဲလောဘညှိကပ်တဲ့သဘောဆိုတာအဲ့ဒီသဘောပဲတခါဝါယောဓာရုပ်ဘက်ကိုလှည့်ရုပ်ရုပ်ခုနဟာစိတ်ကိုရုပ်ဘက်လှည့်တော့ ဝါယောယုတ်ဝါယောဆိုတာဘာတော့လေပဲဟုတ်တယ်မဟုတ်လားအဲ့လေမှာအဲဟောတိလာရှင်လက်ကြီးထောက်လို့မဟုတ်လက်အုပ်ချီရေးမှရေးရတယ်မရေးရင်လက်အုပ်ချီရတယ်လက်ထောက်တာဟာငိုက်ချင်းရဲ့အစာပဲသိရလား အထောက်အမိဆိုတာအထောက်အမိရပြီဆိုရင်တော့အဲ့ဒါငိုက်တော့မှသိကြတယ်မပုတ်နားလဲလားနားလဲပါလေဗျာဒီတော့ဝါရောလေးလေးကိုမြင်ဘူးလားမြင်ဘူးတယ်တော်တော်တော်တာပဲလေးကိုမြင်ဘူးတယ်ဆိုရင် အဲလေရှိတယ်ဆိုတာဘယ်လိုလုပ်သိတော့ဟမ်အဲသိရတွေလှုပ်ရှားတာကြည်ရင်တော့လေရှိတယ်လို့သိတယ်ဟုတ်တယ်မဟုတ်လားအဲ့တော့လှုပ်ရှားတာရွေရှားတာလေပဲမဟုတ်လားအဲသိရတွေလှုပ်ရှားတာဒါသွားပြီးကြည့်တယ်ကိုငိုက်လို့မလို့ရှေ့ဆိုင်ဆိုင်သွားတာတော့ ဟမ်အဲအဲ့ဒါဘာတော့လေးပဲပေါ့မဟုတ်ဘူးလားစိုက်ခနဲ့စိုက်ခနဲ့ရှေ့ငိုက်ငယ်သွားတာလေအာသီလရှင်တစ်ပါးတော့သူသီလယူတဲ့အချိန်မှတော့မှစိုက်ခနဲ့စိုက်ခနဲ့ငိုက်ငိုက်သွားသေးအခုတော့တော့လိုင်စင်ပြုတ်သွားပြီလားမသိပါဘူးငါလည်းသတိမထားမိဘူးအရင်တော့နှစ်ခါသုံးခါငါတွေ့တယ် ဒီတော့ရွေရှားတယ်လှုပ်ရှားတယ်ဆိုတာလေပဲမဟုတ်လားဒီတော့ပထဝီမြေဓာတ်တဲ့မြေဓာတ်ဆိုတာခက်မှကြမ်းတမ်းတဲ့သဘောနူးညံ့တဲ့သဘောဒါကိုပြောတာခက်မှကြမ်းတမ်းတဲ့သဘောနူးညံ့တဲ့သဘောအဲတော့အဲ့ဒီမြေဓာတ်ပထဝီမှာဒီလှုပ်ရှားရွေရှားတဲ့သဘောရှိလား မရှိတော့ဒီလှုပ်ရှားရွေရှားတဲ့သဘောဘသူကိုယ်ပိုင်နဲ့လေရဲ့ကိုယ်ပိုင်ဝါရောရဲ့ကိုယ်ပိုင်ဒါကြောင့်သူကိုသဘာဝလက္ခဏာသဘာဝလက္ခဏာဝါရောရဲ့ကိုယ်ပိုင်သဘောတခါတေသောဆိုတာပူရာအေးတာမဟုတ်လားအဲ့ဒီပူရာအေးတာမှာကလှုပ်ရှားတာရွေရှားတာရှိလားမရှိဘူး မရှိတော့အဲ့ဒီထောက်ထာကန်ထလှုပ်နေရွှေ့နေတဲ့သဘောဟာဘယ်သူမှပဲရှိတယ်လေဒါကြောင့်ဘယ်သူရဲ့ကိုယ်ပိုင်သဘောလဲအဲ့ဒါလိုရုပ်အသီးသီးနာအသီးသီးမှာသူတို့ရဲ့ကိုယ်ပိုင်သီးသန့်ပင်ကိုယ်ရင်သဘောရှိတယ်ဘယ်ရုပ်ဘယ်နာနဲ့မှမဆိုင်ဘူးအဲ့ဒီသဘာဝကိုသဘာဝလက္ခဏာလို့ခေါ်တယ် ကိုင်လိုက်ဆိုယုံနံတရားအစာစာဤမြာနှင့်မဆိုင်ကိုယ်သာဆိုင်၍ကိုယ်ပိုင်ဖြစ်သောထိုသဘောမလောတဘာဝလက္ခဏာတိ ယုံနံတရားအစာစာဤမြာနဲ့မဆိုင်ကိုယ်သာဆိုင်၍ကိုယ်ပိုင်ဖြစ်သောထိုသမောမလောသဘာဝလက္ခဏာတိယုံနံတရား အစာသာဤများနှင့်မဆိုင်ကိုယ်သာဆိုင်၍ကိုယ်ပိုင်ဖြစ်သောထိုသဘောမလောတဘာဝလက္ခဏာသည် အဲ့လိုရုပ်တစ်ခုတည်းစိတ်တစ်ခုတည်းနဲ့သာဆိုင်တာမဟုတ်ဘဲနဲ့ရုပ်အာလုံးနာအာလုံးနဲ့ဆိုင်တဲ့သဘောကိုပါမိညာလက္ခဏာလို့ခေါ်တယ်ရုပ်အာလုံးနာအာလုံးနဲ့ဆိုင်တဲ့သဘောကိုတာမညာလက္ခဏာတာမညာလက္ခဏာဆိုတာဘယ်ဟာလဲ ရုပ်တိုင်းစိတ်တိုင်းဟာအကြောင်းကြောင့်သူဖြစ်တယ်အကြောင်းပေါ်လာရင်ရုပ်လည်းဖြစ်တာပဲစိတ်လည်းဖြစ်တာပဲဖြစ်ပြီးရနော်ပြတ်တာပဲအဲ့တော့ဖြစ်ပြီးပြတ်တဲ့သဘောဟာရုပ်တစ်ခုတည်းနာမ်တစ်ခုတည်းနဲ့ဆိုင်တာလားရုပ်အာလုံးနာမ်အာလုံးနဲ့ဆိုင်တာအဲ့တော့သူဘာခေါ်မလဲ ပါမညလက္ခဏာအဲ့ဒါလို့ဖြစ်ဖြစ်ပြီးတိုင်းပြက်ပြက်ပြက်ပြက်သွားတာကို မြဲတယ်ခေါ်သလားမမြဲဘူးခေါ်တယ်မမြဲဘူးဆိုတော့အနိစ္စမဟုတ်လားအဲ့ဒီမမြဲတဲ့အနိစ္စဟာရုပ်တစ်ခုသည်နာမ်တစ်ခုဒီနဲ့ဆိုင်တာလားရုပ်အလုံးနာမ်အလုံးနဲ့ဆိုင်တာလား ရုပ်အာလုံးနာအာလုံးနဲ့ဆိုင်တော့ဘာလက္ခဏာအဲ့တော့မမြဲတဲ့သဘောဟာဆင်းရဲတယ်တဲ့မဟုတ်ဘူးလားအဲမမြဲတဲ့သဘောဟာဆင်းရဲတယ်တဲ့ဖြစ်ပြီးပြက်သွားလို့ရှိတော့ကဘယ်ချမ်းသာတော့မှလဲဆင်းရဲတာပေါ့အဲ့ဒီ ဖြစ်ဖြစ်ပြီးပြက်ပြက်သွားလို့ဖြစ်ပြက်မပြတ်နှိမ့်ဆက်နေတဲ့ဆင်းရဲသဘောဟာကောတူရီပိုင်လားအများဆိုင်လားအဲ့ဒီတော့ဘာလက္ခဏာလဲသာမင်ညလက္ခဏာဟုတ်ကဲ့လားအဲ့ဒီဖြစ်ဖြစ်ပြီးပြက်ပြက်သွားနေတဲ့ယုတ်ဖြစ်ဖြစ်ပြီးပြက်သွားနေတဲ့စိတ်ဟာတည်မြဲနေတဲ့အသက်ဝိညာဉ်လား တည်မြဲနေတဲ့အတ္တလားတည်မြဲနေတဲ့ပုဂ္ဂိုလ်သတ္တဝါလားအဲဒီတော့တည်မြဲနေတဲ့အသက်ဝိညာဉ်အတ္တပုဂ္ဂိုလ်သတ္တဝါဆိုတာရှိသလားဘာကြောင့်လဲဆိုတော့ယုတ်လည်းဖြစ်ပြီးစိတ်နာလည်းဖြစ်ပြီးအဲ့ဒီတော့ယုတ်လည်းတည်မြဲတဲ့ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဘူးစိတ်လည်း တည်မြဲတဲ့ပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဘူးအတ္တမဟုတ်ဘူးဆိုတော့အနတ္တဘောဟုတ်တယ်မို့လားအဲ့ဒီအတ္တမဟုတ်တဲ့အနတ္တသဘောကကောတူရိပိုင်ကအများဆိုင်မှာအဲ့တော့ဘာလက္ခဏာလဲအဲတာမင်းရဲ့လက္ခဏာကိုင်းဘယ်နှခုဘယ်နှမျိုးတွေ့တော့ပါပါတော့ အနိစ္စဒုက္ခအနတ္တမမြဲဆင်းရဲပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်အဲ့ဒီသဘောသုံးမျိုးဟာရုပ်အလုံးနာအလုံးနဲ့ဆိုင်တဲ့အတွက်ပါလေသာမညလက္ခဏာဒီလက္ခဏာတွေကလည်းတကယ်ရှိနေတာဆိုတော့ရှုလို့စိတ်တည်ငြိမ်ရင်အဲ့ဒီဖြစ်ပြီးပြည့်လို့မတည်မြဲတဲ့သဘောဖြစ်ပြနှိမ့်စက်လို့ ဆင်းရဲတဲ့သဘောပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့ရုပ်ဖြင့်ရုပ်စင်နာစင်မြသဘောဆိုတဲ့ဒီသဘောတွေကတော့မသိဘူးလားအဲ့လိုသိရင်တာမညာလက္ခဏာကိုသိတာပေါ့ဟုတ်လားပူရာအေရာသိရင်တေဇောတရဲ့သဘာဝလက္ခဏာကိုသိတယ်လှုပ်ရှားတာရေရှားတာထောက်ထားကန်ထားတာကိုသိရင်ဝါယောရဲ့သဘာဝလက္ခဏာသိတယ်ခက်မှကြမ်းတမ်းနူးညံ့တာသိရင် ပထဝီရဲ့သဘာဝလက္ခဏာကိုသိတယ်ယူစည်းဖွဲ့စည်းသိသိပူးတွဲလုံးပဲသဘောသိရင်သဘာဝလက္ခဏာသိတယ်ဒီလိုမဟုတ်လားအဲ့တော့ရှုလို့စိတ်တည်ငြိမ်ပြီဆိုရင်တခုခုတော့မသိဘူးလားသိတာပဲသဘာဝလက္ခဏာရင်လည်းသိတယ်ပါမင်ညာလက္ခဏာရင်လည်းသိတယ်နှမျိုးလုံးရင်လည်းသိတယ်ဟုတ်ကဲ့လား အဲ့လိုသိမှလည်းဝိပဿနာဉာဏ်မသိသေးရဲ့ဝိပဿနာဉာဏ်မဖြစ်သေးဘူးဝိပဿနာတတိတမာရီပဲဖြစ်သေးတယ်ဆိုယုံနံတရားအစာစာဤမြာနှင့်မဆိုင်ကိုယ်သာဆိုင်၍ကိုယ်ပိုင်ဖြစ်သော ထိုသဘောမလောတဘာဝလက္ခဏာတိရုပ်တိုင်းနှင့်ဆိုင်နာမ်တိုင်းဆိုင်၍ဘုံဆိုင်ဖြစ်သောထိုသဘောမလောတာမညလက္ခဏာတိ 越南的呀。 ရှုတဲ့အခါမှာရုပ်ကိုရှုရတဲ့အခါမှာများသောအားဖြင့်လှုပ်ရှားရွေရှားရုပ်တွေပဲရှုရတာများတယ်မဟုတ်လားပူနွေးအေးရုပ်ရှုရတာလည်းနဲတယ်ရှုတဲ့အခါရှုရခမကျန်းတန်းနူးညံ့ရှုရတာလည်းနဲတယ်ယူစည်းဖွဲ့စည်းရှုရတာလည်းနဲတယ်များသောအားဖြင့်ကလှုပ်ရှားရွေရှားသဘောဓာတိဓာရီရှုရတာများတယ် ဘယ်ရုပ်ကိုရှုရတာများတော့ဝါရောရုပ်ကိုရှုရတာများတယ်ဒီတော့ဝါရောရဲ့ပင်ကိုယ်ရင်သီးသန့်ကိုယ်ပိုင်သဘောဖြစ်တဲ့လှုပ်ရှား ရွေရှားသဘောမသိဘူးလားသိပါဘူးဖောင်းနဲ့ပိန်နဲ့စမှတ်ကြတဲ့ကသိအဲ့ဒီပေါ်မှာစိတ်ငြိမ်လာတဲ့အခါကျတော့ဖောင်းနဲ့ဆိုတရွေ့ရွေ့အထက်တက်လာတာသို့မဟုတ်ရှေ့ထွက်လာတာသိတယ် ပိန်တယ်ဆိုတရွေ့ရွေ့အောက်ဘက်နောက်ဘက်ရွေ့ရွေ့ရွေ့ရွေ့သွားတာသိတယ်အဲ့ဒီရွေ့ရွေ့သွားတာသိတာဟာဝါရောရဲ့သဘာဝလက္ခဏာကိုသိတာနာမရူပပြိစေရညာထို့အတူပဲဇင်းညာလျှောက်တဲ့အခါမှာကြွားတယ်လှမ်းတယ်ချတယ်ရှုတော့အဲ့ဒီခါမှာလည်းပဲကြွတယ်ဆိုတော့အထက်ရွေ့သွားတဲ့သဘောတမာရီကောင်းလာတဲ့အခါသိတယ် လှမ်းတယ်ဆိုတော့ရှေ့ရွေ့သွားတဲ့သဘောတမာရီအာကောင်းတဲ့ခါသိတယ်ချတယ်ဆိုတော့အောက်ဘက်ရွေ့သွားတဲ့သဘောတမာရီအာကောင်းလာတဲ့ခါသိတယ်တမာရီအမကောင်းသေးခင်တော့ကြွတယ်ဆိုလဲခြေတော်ကြီးကြွတယ်လို့ပဲသိတယ်လှမ်းတယ်ဆိုလဲခြေတော်ကြီးရှေ့လှမ်းတယ်လို့ပဲသိတယ်ချတယ်ဆိုလဲခြေတော်ကြီးရှေ့ချတယ်လို့ပဲသိတယ်အဲ့တော့ခြေတော်ကြီးကြွလာတယ်ခြေတော်ကြီးရွေ့သွားရှေ့ရွေ့သွားတယ်ခြေတော် အောက်ဘက်ကျသွားတယ်လို့သိတာဟာခြေတော့လို့သိတယ်ဆိုကြဲကပုဂ္ဂိုလ်တ attva အယူအဆရှိနေတာလားမရှိတာလားရှိနေတာသက်ကာယဒိဋ္ဌိအတ္တဒိဋ္ဌိတန်လန်းရှိနေတာဟုတ်တယ်မဟုတ်လားအဲ့ဒါကိုမှကိုကစူးစူးဆိုင်ဆိုင်ရှူရလို့တဖြည်းဖြည်းဖြည်းသမားတွေအားကောင်းလာတဲ့အခါကျတော့ခြေတော့ပုံသဏ္ဍာန်ကိုသိတာကနဲပြီးတော့ ကြွတယ်ဆိုတာအထက်ရွေ့လာတာသိတယ်လှမ်းတယ်ဆိုတာလည်းရှေ့ရွေ့သွားတာသိတယ်ချတယ်ဆိုတော့နောက်ဘက်ရွေ့သွားတာအောက်ဘက်ရွေ့ကျသွားတာသိတယ်အဲ့ဒီရွေ့သဘောသိပြီဆိုတဲ့အခါကျတော့ဘာကိုသိတာလဲဝါယောရဲ့သဘာဝလက္ခဏာကိုသိတာဟုတ်တယ်မဟုတ်လားအဲ့ဒါလိုသိတဲ့အခါအဲ့ဒီအသိပိုးပိုရှင်းလာတဲ့အခါကျတော့ခြေတော့ပုံတရံတောင်မတွေ့တော့ဘူး ကြွတယ်ဆိုရင်ခြေတော့မတွေ့ဘူးရွေ့တာပဲတွေ့တယ်လှမ်းတယ်ဆိုရင်ခြေတော့မတွေ့ဘူးရွေ့တာပဲတွေ့တယ်ချတယ်ဆိုရင်ခြေတော့မတွေ့ဘူးအောက်ရွေ့ကြသွားတာပဲသိတယ်အဲ့လိုသိပြီဆိုတဲ့အခါကျတော့ရွေ့သဘောဝါရောကိုသိတဲ့အသည့်တန့်ရှင်းလာတဲ့အတွက်ထက်သန်လာတဲ့အတွက်ပုဂ္ဂိုလ်တ attva ဆိုတဲ့ခြေတော့ပုံသဏ္ဍာန်ကို မတွေ့တော့ပဲရှိတာ အဲ့ဒီခါကျတော့ပုဂ္ဂိုလ်တ attva ဆိုတဲ့အယူအဆကိုစိတ်ထဲမှာမပေါ်တော့ဘူးရွေ့နေတဲ့သဘောပဲလို့မြင်တယ်ရွေ့နေတဲ့သဘောပဲလို့မြင်ပြီဆိုတဲ့အခါကျတော့အဲ့ဒီအသည့်အမြင်ထဲမှာပုဂ္ဂိုလ်တ attva ရှိသေးလားမရှိတော့